ယေရှုရှင်မဟာဗောဓမြတ်ဆရာတော်ဘုရားကြီးမဟာမြိုင်တောစခန်းအတွင်း28ရက်12လ2010ခုနှစ်တွင်ဟောကြားတော်မူသောဥပဒကရှင်တန်တရားတော်စိတ်ပိုင်းကြတော့ပူဆိုးတော့ဟိုနတ်တူကြံကြီးရတော့ဗျာ ဒုက္ခဝိရိဝေဒနာလေးလေးရတော့ပြဝေဒနာကဒီတုံးတော့ဓမ္မပြဓမ္မပြဓမ္မပြဒီဒီတုံးတော့ဓမ္မပြဒီတုံးတော့ဓမ္မပြဟင်မတလူလူရှုပ်တော့ဒီတုံးတော့တွေ့ပြီဓမ္မဒီလိုတောင်ကြတော့ဘူဆိုးတော့တစ်ခါချောက်ထီးပဲဒီဓမ္မပြချောက်ထီးဘူဆိုးတော့နတ်တလူပြောင်းပြီးလည်းဒီရောက်လာတာဓမ္မပြဟင်ဓမ္မပြဟင် ကြောက်ဘူးကလိုက်ပြီးကလိုက်နဲ့ခြေလိုက်တာတော့ကောင်းပါလေဟုတ်နော်ဒီလိုသူသာသနာဝန်ထမ်းနဲ့ကြတော့သူတရားလေးကိုကြတော့ဘိက္ခုနီသာဝန်ယူရမှာကိုဘုရားလက်ထက်ဘိက္ခုနီကြီးအခုခေတ်တော့သူသာရဆိုတာဝါတိ ယူခိခေါ်မှာပေါ့လေတမန်ပါဗျာသူပြီတိပိကုဏီမာသာနာရှိသေးတယ်တမန်ပါဗျာပြီရဲ့ဒီဘက်ကမှာပိကုဏီသာနာကိုလည်းပေါ်လာလို့ရှိတယ်သူကကမဝါညာဘေးသူရှိနေတာလေတမန်ပါဗျာတမန်ပါဗျာသူဘုရားလက်ထက်ကုနာတော့ပထမဆုံး သူ့အမေပြောမှာပေါ့ဗျာခေါ်ရမီဓမ္မတိယမိတွေတော့ခေါ်ရမီဓမ္မတိယကံဝါမပါရတဲ့ဖရာအာနာနဲ့ရဟန်းဖြစ်တာကရုဏာရှိပါဘုရားခါယုံနဲ့လေကရုဏာတရားရှိပါဆိုတော့ပါလိမ့်မယ်အဲဒါကိုဝန်ခံရဟန်းမှာဖြစ်ပြီးတော့ဖြစ်နောက်ဟိုဟိုအယုဒဝိရိကြတော့ကမောဝါဒကမောဝါတော့ဒုလိုမဟုတ်ဘူး ဟိုရဟမာတွေဒီမှာတချီပုံကြီးတွေတချီလက်ချီညာအဲ့မှာဟင်ဟင်သူမိုင်းရဖိုးလုံးလို့အမျိုးသားတွေလည်းဖိုးလို့ထင်တာပဲမခါညယူပါလားဗျာဟင်အမျိုးသားကတစ်ခါညရခွာလို့နှစ်ခါညဗျာအဲ့ဒါဒီခေတ်ကြီးလေလို့ဆိုတာဒီဒီပဲကြတော့ ကမဝါညပေးမဲ့သူမရှိတော့ဒီလာရှင်ဒီလာရှင်ပါဠိကိုဒီလာပိုင်ရှင်လာမလို့ကြတော့ဒီလာပိုင်ရှင်နဲ့ဒီလာပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ကြီးပုဂ္ဂိုလ်အဲ့ဒါဒီလာရှင်ဟိုသူရဟန်းအမျိုးသမီးတွေကြတော့ဘိက္ခုနီမဟာအဲ့ဒါကိလေသာဖြစ်စီဘူးလို့ဒိဋ္ဌိရ ไปคู่สอดกิริกับเชฟซีเดนตัววังเราสิตาสุเรนามเมเนี่ยไปคู่สุเรนามเมทูสิตาสอดสิตใจดูโคราတို့နော်ဒီပေခုဆိုတာလေသူဒါစိတ်တိုက်တဲ့ပုဂ္ဂိုလ်ကိုပြောတာဒီကျေဖိတူပေခုဟုတ်တော့ဒီတို့ဆရာလေးတို့ကြတော့ သီလရှင်အဲတော့သီလရှင်ဆိုတာလည်းကြည်နေတာဖြစ်စီတာပဲလေဘိက္ခုပဲလေအဲဒီထဲမှာကာမိပိတိတ်ဖန္နအနာကုမိပါတဲ့ပါပါသာသနာနဲ့ကျုံတုံကျင့်ပင်ကျင့်လိုက်တာကျင့်နေတာကိုကာမိပိတို့ဒီကာမအယုခံတာဒါကသာသနာရှိရှိရှိ ရောက်လို့ရှိပါတယ်ပြီးတော့ဒုစာရဆိုတာဗျာဒါနာဘုရားရှိရှိမရှိရှိရှိဒါနာဘုရားရှိရှိမရှိရှိရှိအခုလေဘုရားသာသနာဘုံတဲ့သာသနာဘာပုဂ္ဂိုလ်တွေလေလူနေဒီတန်းနေကြတာပဲပြီးနေကန်းနေကြတာပဲရှိတာပဲဒီနာမှာလည်းငါးပါးရှိပါစေပါ ဟုတ်ကဲ့ကဲတော့သာသနာတွင်ဒီလာဆိုမဲ့ဖို့ရောက်တာကဲတော့မဲ့ဒီလာဖို့ဒီလာအဲ့ဒါသာသနာတွင်မှာရောက်တဲ့ဒီလာမှုအဲ့ဒါကိုသာသနာတွင်ဒီလာဟုတ်နော်ဟင်ဒီကနေတော့သာသနာတွင်ရောက်ကြောင်းကြပါလား ဟင်အကြောင်းလေးဘူးလားရအောင်ဟင်ဟင်ဘာကြောင့်ချူလားရချင်ပါရဲ့အာဂနာရေးပြီးသားတော့မဲ့ခုမဒါကဘုရားနဲ့ကျုံမကုလိုသာသနာနဲ့ကျုံမကြတာလေမဲ့ပူတီသွားနိုင်တဲ့မီးဒုသာသနာပါရှိဒါကအဲ့မှာကျင့်တာသူကျင့်တဲ့ရှိတယ်နော်ဟင် များသောအားဖြင့်တို့စိတ်တည်ယူမဲ့သူတတ်တယ်ခန္ဓာဖြစ်စဉ်ပြီးဖို့ပြီးဖို့မတတ်ဘူးဟုတ်နော်ပြီးတော့များသောအားဖြင့်သူများကိုမြည်ဖြစ်တဲ့ပညာကိုရနိုင်ပါလိမ့်မယ်ကိုယ်ခန္ဓာရင်းပြီးဖြစ်တဲ့ပညာဘယ်မှမမရှိဘူးမှန်ပါပါဗျာသူများမြည်ပြီးဆိုတာကတိုင်လိုပါလို့ပြောတာမှန်ပါပါဗျာဟုတ်နော်ဒါဟိုစာရူတွေပါလေပေါ့ဗျာမှန်ပါဗျာဒီနေရာကစာရူတွေလည်း အဲမြေရှုမှုပြန်နေလေတိုင်းလိုပါလို့ရှုပြီးတာတော့ဘာမင်းဖြစ်တဲ့ဒီဒုက္ခနာရင်းရဖြစ်တဲ့ဒီနာကဝိပဿနာလည်းပြန်မှာမဲ့ဖို့မှန်ပါတယ်ဗျာဝိပဿနာကလားဆဲတာကိုကျင့်သိကြည့်လိုက်တာပါအဲဒီသာသနာ့တွင်ရောက်အောင်ကျင့်တာပြောတာပါဗျာတမန်ပါတာမီးစီပဋိဌာနာဟုတ်ကဲ့ဘဝရောက်တော့ ကိုဖြစ်အောင်သင်သင်ကျင့်လိုက်တဲ့သီလကိုကိုယ်လေးဟုတ်နော်ဒီမှန်ပါတယ်ဗျာဒီတော့တို့တို့တို့ကြောင့်မေရိုးကိုတော့ဘုသူရိဘဝရီမလည်းဘုသူရိကြောင့်ပြောရရအောင်ပဲခန္ဓာကြီးကတရားဓမ္မတွေလားဥပါဒကဥပါဒကမတွေလားဥပါဒကပါဗျာပါမလားအဲလူပေါင်းရတဲ့ဒါတွေတရားဓမ္မတွေလားဥပါဒကဥပါဒကမတွေလား ပါဠိလိုမှာသာဓမယောဥပတိကံဟောပြဟောပြကဖွာလို့ရအောင်ကြာသာဓမယောပါပါကြာသာဓမယောပါပါကြာဘယ်ဟာဥပါဒကမေဖွေးတာဘယ်ဟာဥပါဒကကြာတခါလည်းမကဘယ်ဟာဥပါဒကဥပါဒကမကဘယ်ဟာလို့ကြာသိဒါကိုပြောနေကြစကားလေးနှလုံးနဲ့တခါတခါများတာဒါလည်းကြားလို့ကြာ သမာဥပါဒကဥပါဒကမှာများဂျာဘူးမိကြပါသမာတို့တော့ခွာတယ်သမာတရားတရားဓမ္မဆိုတာတရားပြထမ်းပြီးစိတ်နဲ့ရှုတမ်းနေတာပေါ့သမာသမာဒါကဆိုပိဋကန္တတိပိဋကန္တဒူလို့ဒီပြရပါလေဟုတ်နော်ကာယကကာယကပါဆိုပိဋကန္တတူသမာတရားထမ်းသမာသမာ ကထာပြဌာန်းအဲတရားပြဌာန်းတဲ့ဒါနကံတော့သာသနာအတွင်းတို့အကျဉ်းတို့အချိန်ကြီးရမှန်ပါတယ်ဗျာရပါတယ်ဗျာရပါတယ်လေပြီးခံပြီမှန်ပါတယ်ဗျာတို့သာသနာကိုယ်ရဲ့တောင်ပိုက်ကြတော့တဲ့ကံကိုယုံကြည်တဲ့သူတို့ဟောများတော့နော် ပြီးတော့သာသနာကိုထိမ့်နေတဲ့မာမာဒီဝနာခေါင်းနှမြတ်လို့သာလို့တော့မာမာတရင်နေဆုံးတရားကိုသိရှိတယ်ဟင်မာမာတရင်နေဆုံးတရားကိုသိရှိတယ်နာတို့တော့ဒီအဲ့ဒီနတ်ဒီရဲ့လို့ဆိုမှုကြောင့်သူတောင်းနေတာသူငယ်သူနေကြီးကြမှာတဲ့ဒီလာဒီလာဒီလည်းငါးပါးတို့တို့ရှိပါတို့ဆိုတာတော့ဆောက်ပြီးပြီးပါတဲ့ တရားပြထောင်နေတယ်တရားတကမအုပ်စုဆိုတော့ဥပဒကဥပဒိကမဆိုပါဠိလိုဥပဒကညာမလိုတော့အနိကဆုံးပုဂ္ဂိုလ်ဘုရားနဲ့အနိကဆုံးဥပဒကတူလဲပြီးရနာတူပြီးနော်မှန်ပါပါ ဘုရားနဲ့အနိကဆုံးဥပဒိကမှာဘသူလဲမေးရင်ဟုတ်ကလားတဲ့ကျတဲ့မှာမလားတော့ဟောတာဒီဒီဘုန်းနာလာဘုန်းနာရင်ဒီတိုင်းလာကနေဘုန်းကြီးတော်နိုင်အောင်ရှိအေးအေးအကျင့်နဲ့ညီရမှာမှန်ပါဗျာမှန်ပါဗျာလူချင်းမိတာပြောတာမဟုတ်ဘူးမှန်ပါဗျာမှန်ပါဗျာ တို့ချင်းဘလောက်နင်းနေနေအချင်းချင်းမနင်းရင်ဘုရားဟောပဲလေးသက်ချောင်းလာဝေးတယ်မှန်ပါပါဘုရားတို့ဝတ္တိဟောမှာမဟုတ်လားမှန်ပါပါဘုရားဝတ္တိနဲ့တို့ဘုရားနဲ့ခုတို့ခုထိုင်နေတို့ထိုင်နေကြတာပဲလေမှန်ပါပါဘုရားအဲ့ဒါသင်္ဃာတကားနာထောင်နာခိုင်းတဲ့တိုင်ကိုကြည့်ရင်ငါနဲ့သက်ချောင်းလာဝေးတယ်ကိုကျင်ရောနင်းနေလေလေမှန်ပါဗျာဒါကတော့မောကွာလာလေမှန်ပါဗျာဟင်မှန်ပါဗျာ ငါခိုင်းတဲ့အတိုင်းမကြည့်ရင်ငါနဲ့စัจ java လာဝေးပြီဟုတ်တော့ညာညင်းဝေးတာပြောတာမှန်ပါဗျာမှန်ပါဗျာဒီမှာဟုတ်တော့မှန်ပါဗျာညာညင်းဝေးတာပြောတာဟင်မင်းငါနဲ့စัจ java လာဝေးခြင်းဝေးနေပါစေခွာငါခိုင်းတဲ့တိုင်ကျင့်တယ်ငါနဲ့မိမိလေးခွာမှန်ပါဗျာမှန်ပါဗျာအဲ့ဒါဥပါဒကဒီမှာပါဗျာအပြီးဆုံးပုဂ္ဂိုလ် တမန်ပါပါတမန်ဟင်တမန်ဟင်ကြောင်မဲနဲ့တို့နဲ့ဤနိုင်မှာမဟုတ်နီးပါလေဗျာနီးပါလေဗျာဟင်ဘာစိတ်ကကြီးရလားတို့နဲ့ကြီးရလားမှာပါဗျာဟုတ်ပါဘူးဘယ်တော့နောက်တစ်ခါတော့မှတော့လည်းလာတာအောင်လို့ကြားတယ်ဟုတ်ဗျာဘုဘယ်လိုဒီပါလို့ပြောရအောင်။ဒီနာတန်းနေတာပဲတကယ်။ဘုရားဟိုးဟိုးဟိုးဟိုး။ဘုရားတော်ဒီလာပြီးကိုယ်ရပြီးတော့သိချမ်းပါတယ်ဗျာ။ဘုရားကျွန်တော်တော့ဟုတ်ပါတယ်။ဘုရားပြည့်စုံတဲ့ဘယ်နှခါမှတော့ ကိုငါပြည်ပြည်ကိုလာမောင်ကြီးကြီးလာမောင်ကြီး我们有很多，不要你你企业你养上的不上的对吧？那我花米了。ပြီးတော့သိရှိပါဗျာ အမွေလေးပါလေးပေါ့ဗျာကလာရောစိတ်စိတ်ဟေးပြောတာလာကျင်လာကြည့်တာမဟုတ်ဘူးဘိုးဘိုင်းပြည်စီတို့ကစက်တဲ့နဲ့ဇီဝခေါ်တယ်မှန်ပါဗျာမှန်ပါဗျာအဲ့ဒါနဲ့ဘောဖွာကိုစင်ကြိုင်ပါဗျာစင်ကြိုင်ကနေကိုတော်ကြီးတို့50မိနစ်လောက်တရားနဲ့မှတ်ပြီးလူပဲတမန်အဲ့ဒါကိုပိုင်ဘူးတမန်ပါဗျာ ဒါလေးကသူများဟာကိုဆွဲချာသမားတဲ့ဟာဘူးပဲမှန်ပါလေဗျာဘောကြီးဘောဘောကြီးရောဟုတ်လို့မှန်ပါဗျာမှန်ပါဗျာရာလက်တဲ့တဲ့ဆိုလို့သမားပါပြီးတော့တာပါဌာနသမာဌာနကုနာတိအလူတကအလူဆုံးတရားလူပြီးအများကြီးဟုတ်မှန်ပါဗျာ အဲဒါကအများပြောတာလေတမန်တော်သာဘာဌာနဓမ္မဌာနသိနာတိတရားလူများဆုံးဆိုတော့တရားဆောင်ကလေးလေးလာလာရှုချာဟောဘူးဗျာခန္ဓာတဲ့ခန္ဓာနဲ့ရင်းပြီးလူတာလေတမန်ဗျာအဲ့ဒါကိုယ်ဝင်လူမှုတမန်ဗျာတဲ့ပြီးတော့မှတ်နေတဲ့အချိန်အဲအတွေးဝင်ဦးမလားမဝင်ပါဘူးဗျာအဲတွေးလုံးဝင်တဲ့အတွက်ကိလေသာဟောဗျာဒီကိလေသာဗျာအများဆုံးလူမှန်ပါဗျာ ဟင်တပတနာဓမ္မဒါနဝိနာတိလူတိုင်းပြောတာပဲအဲ့ဒီအမှန်နဲ့လူတာကိုပြောတာအဲ့ဒါဟောဘိုးပဲလူဖွာရဟိုဖွာလူတာကသူများဟာနေနဲ့လာပြီးတော့မျက်နှာလောက်ထားပေါ့ဟင်သူများဒီစီနဲ့မျက်နှာလာလောက်ထားလို့ဆိုတော့ဘိုးကြီးဘိုးကြီးဘိုးကြီး အဲဂူလေဂူပိုင်လူဆိုတာအဲ့ဒါပြောတာမှန်ပါဘူးတဲ့ကိုခန္ဓာနဲ့လူတာကိုကိုပိုင်လူလို့ဆိုစီတမန်ပါတရားလူဘုရားကြိုက်ဆုံးလူတမန်ပါဘုရားကအဲ့ဒီတရားနဲ့လူတာကြိုက်ဆုံးတမန်ပါဟုတ်လားတမန်ပါပြီးတော့တရားကိုသူကဘယ်တော့မမြန်နိုးတယ်မြန်နိုးတယ်ဆိုတာဘုရားလက်ထက်ကတိုးလူဒါတို့ခေါ်တာမျိုးမဟုတ်ဘူးလေဒီတကာကြီးကသူကြိုက်ကြိုက်ပေါက်ကလေးကို အဲနာကြမိထားပြီးတော့တယောက်ထဲဘာလို့ခေါ်ဒုဒုဒုကလူဒါလူခေါ်တဲ့ညီတို့ဖုန်ကြီးကတရီရှိနေတယ်ဘာလို့လဲဆိုမှဘုရုံကမဟုတ်ဘူးသူတို့တကမတယောက်ကဒီတရားဟောတာကိုသူနဲ့ကြိုက်လို့ကြိုက်ရင်သူကတာလူခါခေါ်တမန်အဲ့ဒီတာလူသုံးချိန်လေးတူအူကခေါ်နေတဲ့ချိန်တော့သူတရားဘူးမှန်တယ်တရားဘူးဘုရားက ဘုရားကတရားကိုလည်းလုံးဆိုင်တာဟင်အဲ့ဒီဘာလို့ခေါ်နေခြင်းကိုသူဟာလည်းသူမှတ်ထားတယ်ဗျာဘုံလုံးမဟုတ်ဘူးလေဗျာဟင်ဘောဖွာစီဒီလိုကတော့ဒီမှာပါဝေဘူးမှန်ပါဗျာဟင်အဲဘောလို့ဆိုနေတာလေးနေတာပဲတော့ခေါ်တာခေါ်နေတာသူ့လုံးမဖြစ်ဘူးဘာလို့မဖြစ်ရင်မခေါ်ဘူး ဟောတာဟောတာပဲလေသူ့လိုကတော့သူ့လုပ်နေတာပဲသူနာကပ်ပြီးတရားနာကြည့်ပါသူကသူနာကပ်ပြီးနာကြည့်ဘူးလို့ပြီးအရှုရှဲကြီးမဖြစ်ဘူးလေဟင်သူ့လိုသူမဖြစ်ဖဲနဲ့သူကဟောတာဗျာသူ့လိုလုပ်ဖြစ်ဟောတာမဟုတ်ဘူးဗျာတရားကိုသူတော်ကောင်းတွေကအဲ့လောက်ခင်ဗျာနှူးထားအဲ့ဒီသူတော်ကောင်းနဲ့တက်တက်ညာနှူးတဲ့တရားနဲ့လူမှအဲ့ဒါဟင် ဟင်အဲ့ဒါမှကိုယ်ပဲလူပြရတယ်မှန်ပါဗျာဟင်ကိုပါမလားပေါ့ဟင်အဲ့တော့ကိုယ်ပဲလူပွားစိတ်တိုင်းကလူဒီလောက်ထိငိုးဖို့ကမလို့အခုဒီလာတော့ဝေါ်စားဗျာဟင်ဟင်ဒီလာတော့ဝေါ်စားဗျာဟင်တို့တို့မာမင်းကအချမ်းနဲ့တို့ခကြီးကျူပါဗျာချာမေကကြီးတို့ကတို့ချမ်းတာဟာဝါလေးပေးပေးတာဒီကဆောင်းနေကြတော့လေချမ်း 每一家我就不一样，非得恐怖啊！他妈的！大大的，他妈的！对喏，他妈的！乌巴的嘎子，你嘎子我啥？巴的尼亚马路，乌巴的嘎嘎尼亚乌西亚，这嘎嘎可达乌西亚，没住路，乌巴的嘎最近平亚乌西，他妈的！嗯，苦的啦。 တရားဦးသီးလေးလောက်နဲ့ကတော့တရားအဆင်ပဲရှိနေဥပါဒကံမဖြစ်နိုင်မှန်ပါဗျာဖြစ်နိုင်ပါဘူးမဖြစ်နိုင်ပါဘူးဗျာအကြောင်းပဲဒီဟုတ်ဖြစ်လားမဖြစ်နိုင်ပါဘူးဖြစ်နိုင်ဘူးလေဗျာဟုတ်ဖြစ်နိုင်အောင်လုပ်ပါပါဗျာဟုတ်ကဲ့ဥပါဒကဗျာတတိတမဟင်ဖရာနဲ့အနာပိဖရာနဲ့ဝိကာခအနိကာဆုံးကိုကို တော့ဘုရားရှင်ကအဲ့ဒီနှစ်အိမ်ကိုပြည့်ပင်ပင်အကြောင်းစီရင်သွားတာအကြောင်းစီသွားအခုတို့ကြောင့်ပဲလို့သင်္ကေတရှိမှာပါဘုရားကြောင်းဆောင်လေးအိမ်မှာမရှိဘူးလားရှိပါပါဘုရားအဲ့ဒါဝိသကာမတို့တို့တမန်ဝိသကာမကဘုရားကြွလာရဲ့ တရင်သုံးကိုပြီးကြအောင်အိမ်နဲ့တွေ့တော့တာဘုရားလက်ထက်ခါဆိုရင်တော့သူတို့ကိုလိုကြီးရပါဘူးဘုရား6တောင်းတာမန်လူရဲ့အရာက6တောင်းဘူးဆိုတော့တာမန်လူရဲ့အရာ6တောင်းဘုရားကတော့တာမန်မှာပဲ6တောင်းမှာပဲသူ့ပါရမီဉာဏ်တော်ကြောင့်သူကဆက်ရှိတောင်းရှိဉာဏ်တော်ရဲ့အရှိန်ကြောင့်တက်နေတာလေ ဆိုတဲ့သုံးချိုးတစ်ချိုးပေးမှာပေါ့တမန်ပါဗျာအဲ့ဒါကြီးဆံမဲ့တောင်းတောင်းနဲ့တောင်းတောင်းနေမှာပေါ့ဗျာတမန်ပါဗျာဟင်တမန်ပါဗျာအခုဖွာတော့ကြတော့ကြောင်းဆောင်နဲ့ထားတာလားဆင်းနဲ့ထားတာလားဆင်းနဲ့ပါဗျာကြောင်းဆောင်နဲ့ပါဗျာဥပမလားဗျာတို့ကတော့ကိုယ်ကိုမွေးတယ်ထားတယ်တဲ့ကိုယ်ဘုရားတော့ဘုရားကလေးလုံးလို့ထားတာလားကိုမွေးလို့ထားတာလား ဟင်ပုပ္ပါပလာဗျာဟုတ်ပါဗျာဟင်စိတ်ရှိတော်ဝင်နိုင်မှာမဟုတ်ဝင်နိုင်ပါဘူးဆောက်တော်မေဦးမှာပဲစိတ်တော်ဝင်နိုင်မှာဖြစ်မှာဗျာဟင်အဲ့ဒါကြောင်းအိမ်နဲ့သူကတွဲပြီးထားပါတမန်ဗျာအဲ့ဒီဘုရားတရင်တော်မဲ့ကြောင်းဆောင်မှုရှင်မာသာရိပုတ္တရာကိုယ်တော်ကြီးလာတယ်ဝင်အောင်ပထမအဲ့ဒီပေါ်ထား ဖရာကလွယ်လို့တောင်ဖရာကြောင်းဆောင်နေလို့ဝိပါခလုပ်တဲ့အတိုင်းလူကြပါဗျာဆန္ဒပါဗျာဟေးသူ့လိုမတနိုင်တော့စင်လေးပဲထိုးထားသူ့လိုမတနိုင်မင်းလေဟေးဟေးသူ့ကြရဲ့လာဝိပါခကြောင်းရှိရှိမရှိရှိချောပြီးတော့ဖရာရှင်ရဲ့ စိတ်တော်ကိုသူနှုတ်ကဘုရားကနေဒါလုပ်ခြင်းနဲ့ဒါလုပ်ပြီးမပြောရဘူးဟုတ်ပါဘူးဟုတ်ပါဘူးဟုတ်ပါဘူးဟင်သူဘုရားရှင်တခြားကသူဘာလို့ပေါ်ဖို့ချုပ်ဖို့ရှိလို့ကြွားကြွားပြီးပြန်လာတဲ့ချိန်တည်ရိုးလောက်ထင်တာပါပဲအဲ့ဒီမှာဘုရားရှင်က ဇေတဝန်ရောက်တဲ့အချိန်ဝိသခာမကသူတို့ဆုံးကပ်ဖို့ရောက်တယ်တော့လက်ခံလိုက်ပေါ့လက်ခံတော့အဲ့လက်ခံတဲ့နေ့မနဲ့မှာပဲမိုးရွာအဲ့ဒီမိုးကလေးကျုံလုံးရွာတယ်လို့ဆရာဆိုပါဘုရားမသိပါလေ သူကတော့တို့မဟာမေရွာတာတော့ဒီနာရွာတာတော့ပြီးကထုမရွာတာတော့မသိဟုတ်ပြီလားတော့ချင်းရွာတာတော့မသိဒီဖရာကတော့လေးကျုံလုံးရွာတာအဲ့တော့ဒါလေးကျုံလုံးရွာတယ်မိုးခဲနေလို့ချီချိုးကြဆိုပြီးသူ့တော်ဝကတွေခိုင်းတော့အဝကတွေချိုးကြပါရှိခိကတို့ခေါ်တော့တီစီဝရီဒူရီခေါ်တော့ သင်္ကန်းသုံးတယ်နေကြဟုတ်နော်သင်္ကန်းအပူမရှိကြအဲ့တော့လုံးကြီးနဲ့ထွက်ကြီးကျိုးကြကျမဟင်အဲ့ဒီတော့ကြောင်းဝင်နေမှာလေလုံးကြီးတိုင်းကြီးကျိုးကြအဲ့တော့ဝိသကာမကသူဆုံးချက်နေတဲ့အချိန်သူ့အစီကံကိုတွားပြီးတော့ဟိုတွားပင်ခိုင်းတာဟုတ်စီတုံးကိုတွားပင်ခိုင်းတော့အဲ့ဒီလုံးကြီးတွေနဲ့ကြီးချိုးနေတာတွေ့တာ တန်သွားရောတန်သွားပြီးဒီဘာခမပြောတယ်အရှင်မရဟန်းတပါးမှမတွေ့ခဲ့ဘူးတကရုံးနေပဲတွေ့ခဲ့တယ်လုံးဒီနဲ့ဆိုတော့တကရုံးခေါ်မှာပေါ့ဘူးတကရုံးလို့အရှင်မရဟန်းတပါးမှမတွေ့ခဲ့ဘူးတကရုံးနေပဲတွေ့ခဲ့တယ်မိသားကမှဆုံးချင်ပြီးလိုက်ပြီးတော့ဒီကူတော်ဒီဟိုချူဝေး ဟိုဟာဘောရေနှုတ်ခေါ်ဘူးရေနှုတ်မရှိဘူးဆိုတော့သူတော်လာမရှိဘူးလို့ပြောဘူးမလို့ဘူးပညာဥသိတာကိုဟုတ်တော့ပညာဥသိတာကိုသူတို့ကဟင်ပညာဥသိတာဗျအဲအဲ့ဒီမှာတော်ရင်ကြတော့သွားပေးတဲ့သူပေါ်တယ်တော့သူကဟိုဘိုးရေချိုးပြီးတော့ဒီမှာပေါ့ဗျာကြောင်မှန်းတဲ့ဘုံဘုံသူအားတွေနဲ့သူအနှွေးခံပြီးတော့တပါးမှမတွေ့ကြဘူး အဲ့တော့ပြန်သွားပြန်ရောက်အရှင်မကဘာမှမတွေ့ခဲ့ဘူးဟေးကာနဲ့တော့ကိုယ်တိုင်သွားပေးရဟုတ်နော်အဲ့ဒီမှာဒီဘုရားတပည့်တော်သူတောင်းတာရှေ့စုပါပဲအာသုလာရှေ့စုလာပါလာတော်များကိုမွေးကံတင်ကံလူခွေဘုရားသူတောင်းတဲ့ခွေကြီးပြီးတော့အာဂန္ဓုကြွလာရင်ဆုံးလူဖို့ဆို အဲ့ဒါမျိုးတွေလေအမှန်ပဲအဲ့ဒါပညာဦးစီးတော့သိတာပေါ့ပါလေလူပဲပါလေလူပဲအမှန်ပဲလူပါတာလေးဆုံးအမှန်ပဲအမှန်ပဲဒါတော့တို့ဥပဒကဆိုတာပညာဦးစီးတာအမှန်ပဲတကားဆိုတာလူပေးတာကနာလူတာကနာတရားဦးစီးတာအမှန်ပဲအဲ့တော့သူတို့ကပညာဦးစီးရအောင်ဝိသကမာကုဏ္ဏိကသုဒ္ဓဘာအမှန်ပဲ သို့တော့သူတို့ခုနှစ်နည်းရဲ့ယုံတန်စိတ်တကဒုလူဟုတ်မှာမဟုတ်အနည်းဆုံး9000လောက်ရှိအောင်ပြီလေအဲ့တော့ယုတ်က9000လောက်ရှိတော့ယုတ်ကြီးတဲ့စိတ်တကလည်းကြီးမှာပေါ်မှာပါယုတ်တဲ့စိတ်တကြီးတဲ့ပုဂ္ဂိုလ်ကကောင်းတာတွေ့လည်းမတုံလို့ဘူးဆိုးတာတွေ့လည်းမတုံလို့တို့မှာကယုတ်တကရှိတော့စိတ်တကလည်းပြီးလိုက်တာအဲ့တော့ကောင်းတာလည်းတွေ့လည်းမခံနိုင်ဘူးဆိုးတာလည်းတွေ့လည်းမခံနိုင် သမာဟုတ်တော့ဒုတိဒုတိဒုတိဟင်ဘယ်နဲ့တောင်းရှိတော့လို့ဟင်ဘောသူတို့က6တောင်းမြတ်ကိုပြီကိုပလောက်ဘူးနားပြီလားမရှိဘူးတုံးဘောတွေတော်ရှိဘူးဘောတော်လာရှိဘူးဘောတမဟာဗျာဟုတ်လားတုံးဘောတော်လာရှိဘူးဘောတွေကွာတမဟာဗျာအဲ့တော့သူတို့ကတော့ရုပ်တကြီးတော့စိတ်တကြီးတော့အဲ့တော့ခုနှစ်နေရမယ် တမန်ဘုရားလက်ထက်ကငယ်ငယ်လေးဒီခုနှစ်နှစ်သားခုနှစ်နှစ်သမီးနဲ့ဘာလို့ရတယ်လဲဆိုတဲ့မိကုံးပြေတာမိတာအခုခုနှစ်နှစ်သားခုနှစ်နှစ်သမီးဘာလို့မရတယ်လဲမိတာပါတယ်ရုပ်တချင်းမတူလို့တမန်စိတ်တချင်းမတူလို့မရတာပဲဟုတ်ဟုတ်မတူလို့မရတာပဲနောက်တစ်ချက်ကဖျားကဥတုနဲ့တူဥတု ဘုရားကလည်းဤတို့ကဘုရားတမန်တော်ဦးလူဘူတော်သွေးဆူတာပေါ့တမန်တော်တော်ဦးလူဤတော်သွေးဤတာတမန်တော်သူမတူတယ်တမန်တော်သူတို့တို့ကလည်းတို့ပြီးတော့အဲအတင်းပြောအောင်ဒီကုန်းဆန်နဲ့ကောလင်းဆန်ဘယ်လိုမှမတူဘူး။ဟုတ်လား။ဟုတ်ပါဘူး။ကောလင်းဆန်က ဒီဒီဘုရားလက်ထက်နဲ့ဒုက္ခမတူတာဟာဒီကုန်းဆန်နဲ့ကောလင်းဆန်မတူတယ်လို့ပဲတမန်တယ်ဒီဒီလိုတော့မထင်ဘူးတမန်တယ်ဟုတ်ကလားတမန်တယ်ဒီကောလင်းကအဲ့ဒီပိုင်းဒီဩဇာခေါင်းနာဘူးသူကဘူပိုင်းကတော့မြေပြည်မြေဩဇာအပူကြီးတော့မြေပြည်မြေဩဇာဖတ်တာလေတမန်တယ်အနှစ်တရားလည်းရင်တလမတလမမြေပြည်ဆိုပြီးလို့ သာကဆူထားတာကိုမှန်ပါဗျာအဲ့တော့ဖရာလက်ထက်ကမြည်စီနဲ့ဆိုရင်ဒုက္ခဘလောက်ဆုံးပဲထင်တော့ထောက်ပါရပါဘူးဟင်တမန်ဆန္ဒဘယ်ဆန္ဒနာဆန္ဒလမန်စုလို့ဘောအဲ့ဒီတဲ့ကတော့ကိုလေးကလည်းတက်တာဘောဒီကောင်လည်းပါကိုလေးကလည်းတက်တာဘောဟုတ်တယ်ပူတော့ဝေးစုလာပူတော့စားတဲ့တောက်တဲ့ အစာအာဟာရကလည်းအစီအောစာမှမရှိအစာကြောင်းလီတို့ခန္ဓာလေးရှိတဲ့အကျိတ်ဖူကြီးထွားအစာကြောင်းလီတို့ခန္ဓာလေးရှိတဲ့အကျော်ချင်းဒီမှာကျော်လီအစာကြောင်းလို့အကျိတ်အဖူအကျော်ချင်းမှာရင်စိတ်တတ်တယ်မှာကျော်တမန်ပါဟင်စိတ်တတ်ပါမှာကျော်လာတယ်တမန်ပါ ဟင်ဟုတ်တော့မှန်ပါအဲ့တော့ဘုရားလက်ထက်ကခုနှစ်နှစ်ကခုနှစ်နှစ်ပြီးကသူတို့စားတဲ့အစာတော့ကကောင်းတော့စိတ်ဓာတ်ညူညံ့မှာပေါ့ပြောချက်ချင်းသဘောပေါက်မှာပေါ့ဟင်ဟင်သူဟာဒီကြတော့ဘယ်နဲ့လို့ဟင်ဟုတ်ကမလားကြာဟုတ်ပါရဲ့တောင်းတော့အဲဒီတော့ကခုနှစ်နှစ်သမီးနဲ့သူမပေါ်တာပါတည် ပြောခုဒီနေတာဘူးကြီးလေးတွေလည်းမနေပါဘူးညာဟုတ်နော်အမှန်ပါချီချပါပြီအနာတပိငါလေးပဲညံပတော့ကောင်းတရားတခုမှမဟောပဲနဲ့ဘုဒ္ဓဘာဖြစ်တာနော်ဒီမှာတော့တရားနဲ့ပညာပါတာကိုသူကသာဝတိကသူဇနီးကရာသီချူသူ နော်အဲ့တော့သူ့ရောက်ပါအိမ်တဲပြီးတော့သူကအယောင်းဝယ်လို့ဟုတ်ဟုတ်နော်ရောင်းဝယ်လို့တော့အဲ့ဒီချိန်မှာဒါတကြုံမှာဖရာဖရာဖရာဖွင့်နေပြီဖရာဖွင့်နေပြီအဲ့ဒီတည်င်းကထွက်နေပြီလေသူစီမှာဖရာရောက်နေပြီကိုသူစာကတော့ဘာလို့အနှစ်ဘယ်လောက်ကဖရာဖွင့်မယ်ဆိုခေါ်လာလားဖရာဖွင့်လို့မယ်ဖရာဖွင့်လို့ နေပေါင်းများစွာခေါ်လာမှာထွက်အဲ့တော့ဒီကတရားပါသွားတဲ့ပုဂ္ဂိုလ်ကခရီးတဲ့ဆိုရင်ခုချိန်တဲ့တရားအအားကြီးပါဘူးမှန်ပါပါမှန်ပါပါအားကြီးမှာပေါ့မှန်ပါပါတို့နေနေလာလာဘုရားဘဝပေါင်းများစွာကခရီးခရီးဆိုတဲ့ထုံထားတဲ့စိတ်ပေါ်လေးအဲ့လိုဖြစ်တာအဲ့တော့သူရောဖာကစီပြောတာတုံးဒီမှာဘုရားပွင့်နေပြီခွာခုဘယ်တော့မှသတင်းတော့တယ်ဘယ်လိုပြောတာကို အဲတော့ဒါတပိန်ကအဲ့ဒါကူးကျင်လိုက်တာဘယ်လိုကူးကျင်မနဲ့ဘူးသွားဘူးအဲ့ဒါညဆယ်နိုင်လောက်မနဲ့ထင်လို့ထားတယ်ဟိုကမလင်းသေးဘူးဆယ်နိုင်လောက်ဇာတာတန်လေးနေဆိုထားတော့သူ့ရဲ့နောက်ကပါတဲ့ကုသိုလ်လေးရှိမှာပေါ့ပြီးတော့စကားဖြတ်ပြောမယ်နားတပိန်ကသူ့နာမည်မဟုတ်ဘူး သူ့နာမည်ကသူတန်ခေါ်တာနာသဘေငါသူ့ရဲ့ဒုက္ခရေရောမှုကြောင့်ရတဲ့နာမည်ပါဠိလိုအနာထပိဋကမြန်မာလိုတော့ဆင်းရဲသားတို့ရဲ့ထမင်းရှင်ဆင်းရဲသားတို့ရဲ့ထမင်းရှင်အဲ့ဒါသူ့ဒါနရဲ့ပြီးကိုယ်တဲ့ပုဂ္ဂိုလ်များပြီးတဲ့နာမည် အဲ့တော့သူစိတ်ကံငယ်ငယ်လေးကဖြူစင်းနေတာမှန်ပါဘူးနော်ဘုရားနဲ့မတွေ့ဘူးအဲ့ဒီမှာကျက်ကလေးဆိုတာချာဘူးလားကျက်ကလေးကျက်သိချာဘူးလားတမန်ဗျာတော့ဘယ်ပေါ်ကြီးမင်းသိကြည်လေးမှုကြောင့်ကိုမအကြည်တတ်တယ်ပေါ်နေကြတမန်ဗျာပလဲလူကိုတမန်ပလဲအတွင်းက ဖြူစင်တော့ဖြူစင်တဲ့ပြင်မှာတော့ပါမှန်ပါဗျာသူစိတ်အနာသမင်းရဲ့စိတ်ဖြူစင်တဲ့အတွက် သူ့နာလာပြီးတော့အပြင်မှာအသားရည်မှာလာပြီးအကြီးအောင်တောက်ပါနေတာတမန်ပါချက်တည်းတမန်ပါအာဘူးလားချမ်းပါဟုတ်ပါရဲ့ဒီတရားတွေနာကြလို့အရာကိုလာကြတာဗျာဘူးကတဘူးလေးဖြစ်ဖို့ဟင်ဟင်ချမ်းပါလေဘောပေါ်တာတော့ဘောပေါ်တာတဘူးလေး တရားမဟောတာပေါ့ဗျာဟင်ကျေပြီးဒီမှာအဲ့ဒါအဲ့တော့ဟိုပြောဒီလိုပြောမယ်အဲ့ဒီမှာပုံနာတယောက်ကအဲ့ဒီကျေပြီးလိုချင်လို့အမှန်ပွားဘူးဘယ်နဲ့နာတယ်ကလည်းရေရိုးတဲ့ပုဂ္ဂိုလ်ပဲဘူပါတယ်ပေါ့အဲ့ဒီကျေအဲ့တော့ပုံနာကအဲ့ဒီနာသမိတ်ကြီးအကျက်ပြီးကြီးတော့သူ့တောင်ဝေးသွားကတ်ဒါနဲ့တောင်ဝေးလူလူခံရလို့ဘုရားကအဲ့တော့ အဲအဲ့ဒီကျက်သေးကကျက်ဖကြီးအမောက်သွားတီးတယ်ဒါနဲ့ကျက်ဖကြီးလူခံများလို့ကျက်ဖကြီးလူခံတော့လူပါလေဟိုကအဲ့တော့လေဟိုလူတော့အဲသူအာတို့နာဒဘင်းရဲ့မိမနာမည်ဘုသူတဲ့ဟိုအာတော့ဘယ်မှာလူတိုင်းမသိကြဘူးတမားတဲ့ဒါခါရောက်ကြလူတိုင်းမသိဘူး တမန်ဗျာအနာရဝိမိမလူတိုင်းမသိဘူးတမန်ဗျာအနာရဝိမိမကပုံညာလက္ခဏာတည်ပုံညာလက္ခဏာတမန်တမန်ဟေးပုံညာလက္ခဏာတည်ပြီးတဲ့အဲဒီပုံညာလက္ခဏာတည်ပြီးမှသွားပြီးချက်သေးတာတည်နေတာ ဲတော့မိမကောင်းလို့မကောင်းလို့ပြန်လာပါကျွန်တော်မိမမမိမကတော့ဖြစ်တော့မယ်ဒါတော့ဘုံတော့ပြန်လာတယ်ပြန်သူ့ဘုံသူ့ကံကြောင့်ဖြစ်ခံသူ့ရဲ့တရားအားကြောင့်ကြည်လင်းပြီးတမန်အကြည်ရောက်အကြည်တက်တလဲမှာဟိုဖြူစင်တော့တဲ့အတွက်တောက်ပမှုအယောင်ထွက်နေတယ်လို့သူ့စိတ်တတိကြောင့်ခန္ဓာမှာလာထွက်နေတာတမန်ကျေးဇူးတမန်ဘုရားဟင် နောက်သူများမင်းကြိုးတာအောင်တမန်တယ်တမန်တယ်တမန်တယ်ဟင်ဟင်အဲ့လိုတီးသူကကြည်တော့သူ့မှာဖြူစင်းနေတဲ့ပုဂ္ဂိုလ်လက်ကဘဝလေးတို့ဟာပိတ်ဖြူလေးတို့ဟာဆိုကြည့်နေရုံဆိုချက်ချင်းမှန်ပါဗျာဟင်မှန်ပါဗျာပူရီရောဘာလို့လက်ဒီသုံးတဲ့ပေါ့ဘာလို့တဲ့တော့ဘဝလားလက်ဒီသုံးတာဘဝစားကြောင်းနေများတော့ 这个我能用吗？我不挖皮我不拉我呀，我我不拉我呀。哎，这个东南亚人家也挺棒的。干嘛呀？那个现在那叫做都也，大家阿叫你嘛不？ဘုံတို့တစ်ခါလုံးလင်းတယ်တိမ်လုံးတစ်တိုင်လုံးလင်းနေတာ ထားလင်းပြီနောက်နောက်များကြမလားဆိုထားတရားတွေရတယ်ဝင်ပြီမျိုးတကားပါဝင်ပြီဟင်တမန်ပါမျိုးတကားပါဝင်ပြီသားဖြစ်နေပြီဟာပါလင်းတောင်းနေမှာပဲဆိုတော့တော့မှာကပင်ကြိုင်ချတော့တော့ရှိခိကပချူရာဒိုးလူမဟုတ်ဘူးတမန်ဟင်ဒိုးက ရှိခိကလင်းပြီးရင်ဆုံးလို့တို့ကလင်းပြီးပြီးမဆုံးဘူးမရပြီးပြီးဆုံးနေဘုရားဖြစ်တာ တို့ကမရသေးကြီးတဲ့တော့မစောဘူးဒေါ်လေးလာပါဆုံးဒေါ်လေးနေလေဆုံးဟုတ်တယ်လေဆုံးလာလာပါဆုံးပါဆုံးပါဘုရားတော်ကြဆင်းနေရောက်လေပါဗျာဒီကြတဲ့တင်းသားတွေကနေအခါမှာပါသေးတမန်တမန်ဗျာတမန်ဒီပြီးနောက်ဆုံးရလားဆုံးပါဗျာဆုံးဘူးသူတို့နောက်ကပြီးပြီးနောက်ဆုံးတို့နော်ဟင် ပြီးပြီးယုတ်ကလာကြီးကြတော့လင်ဆိုတဲ့ဝေဒနာလင်ဆိုတဲ့ပညာနဲ့တစ်ခါကရှိမှမရှိတော့ဘူးယုတ်တဲ့တဲ့ပဲယုတ်တဲ့တဲ့ပဲခြံရတော့မပြောတော့မပြောတော့နဲ့ဘာမှမထူးဘူးမှန်ပါဗျာမှန်ပါဗျာဟင်ဒီလင်လုံးပြန်ပြီးတော့ကျေစုပြုနိုင်တဲ့သူ့မှာစေရနာမရှိတော့ဘူးလေမှန်ပါဗျာအဲညင်ဝင်းကြီးမရှိတော့ဘူးလေပေပြီးဆုံးဆုံးတော့ဒီတိုင်းကြီး အဲမြေမြုပ်မယ်ဗျာအခေါင်းလေးနဲ့ထည့်မယ်ဆိုအလကားဖြစ်ပေါ်အဲ့တော့သူ့အဲ့ဒီဒီရဲ့မတာအကျိုးရှိအောင်ကြီးစားကြပါစေလက်တာစားကြပါစေခွေးစားကြပါစေစားလို့တဲ့ဟာတွေလေသမားဗျာဟင်အဲ့ဒါအတွက်ကိုဒါနချထားလေးတော့ဒီတိုင်းဘာဖြစ်မှာသမားဗျာဟင်သမားဗျာဟင်ဒုက္ခဘယ်နဲ့တော့ တို့ရွာလည်းအဲ့လိုမိသားစုတင်ပြည့်ပြည့်နေပါမလားပြည့်ပါဦးခင်ဗျာအဖြစ်လို့တို့မဆုံးလို့ဆုံးပြီးမသိလို့ပါဗျာအခုတော့သိပါပြီဗျာဘုံကတော့ကျမဘုံဘုံတမန်ဗျာတင်ပါပါကျမတို့တက်ပြလိုက်ရောပြလိုက်ပါဆုံးပြီးသိသွားပါဗျာအဲ့ဘုံကတော့ဗျာချေကိကဲလို့တို့ပါတော့ပိတိမာတို့ဆိုဒီတိုင်းပြထားပဲလေဒီတိုင်းပြထားပဲ ခွေစားကြည့်စားကြည့်စားကြည့်စားသူတို့ဒုက္ခနာမီ၍ဟိုစားလို့သူစားကြတယ်ဟိုသူကြည့်တယ်အဲ့လိုလိုလာလာဒီမှာပေါ့အဲ့တော့နားသိငါသွားတော့အဲ့ဒါလေးကိုတိုက်မိတယ်မှန်တိုက်တော့ကြောက်စိတ်ကြောက်စိတ်ပေါ်တော့သူ့ရှိနေတယ်ဟိုတရားကြောင့်ဖြစ်နေတယ်ကိုသူ့ကြက်သေးနေအောင်ညာကိုဟိုကြောက်ထွက်သွားမောင်မမေးဖြစ်သွားတမန်ဗျာအဲ့ဒီမှာသွားရတော့တမန်ဘာရှိတဲ့တို့ရတော့တမန် ို့တော့သူကနောက်ကကြောင်းကံပါမှာပေါ့အဲ့ဒီမှာပေါင်းတဲ့ရုပ်ကစုနာမင်းကသူကြောင်းနေမှပြီးတော့လူရောဖန်ဆင်းပြီးချောင်းမှာဒါကတမဟာပေါ်စီတာပဲအဲ့ဒီကတမသူအယောင်ပြန်တက်ဟင်အဲ့တော့အမောင်းတင်းသွားမဲ့လမ်းကကောင်းတဲ့လမ်းသွားတာ ဘုရားစီတော့မှမဟုတ်ဘူးလားမှန်ပါဗျာကောင်းတဲ့လမ်းကိုသွားမှာဘာဖြစ်လို့မောင်းဒီနေရာတွန်းဆုပ်ပြီးလေသွားမယ်လမ်းသွားပါတော့လားလို့သူရောဖန်သိပြီးလူတို့ကပြောတော့မှသူရေဝန်တာတိရှိသူပင်လို့စိတ်ရှိတော့မှသူလေးရောနေတော့ဘာတော့သူကလည်းစမ်းသပ်မှာပေါ်လေဘာလဲညာလဲဆိုနေနေစမ်းရင်လည်း နင်ကအဲဒီကတို့မှလည်းရှိတာပဲတို့ဝေဘူးဆရာတော်ဘုရားကြီးတို့ကတော့ဘုံလဘွေနဲ့စမ်းသူမှန်ပါတို့ရှမ်းတော်မှာသာဘူးလားသာဘူးပါဗျာပရိမောဘုံလဘွေခင်ပြီးတော့ဘောကဟိုခေါ်တော့ခင်တာလားဟင်ဆရာတော်ကြီးတော့တီတာပေါ့ဒီလိုမလို့ခေါင်းပါဘူးပြပဲနေပြအဲ့လိုပိတ်နေအဲ့တော့သူ့ကြတော့လေအဲဘာလို့ထားပေါ့ နာသမီးကလည်းစားနာပဲဖခင်မှန်လို့ရှိရင်ငါနာမည်တည့်တဲ့ခေါ်ပါစေတမန်နာမည်လူတိုင်းမှန်ပြီပဲတမန်နာသမီးကလူတိုင်းသိတာလေတမန်ဗျာနာမည်ရင်ဘယ်သူမှသိဘူးလူတိုင်းကနာသမီးနာသမီးဒါပဲသိတယ်နာမည်ရင်ဒီအဲ့တော့ဖခင်မှန်တဲ့ရင်ငါနာမည်တည့်တဲ့ခေါ်ပါစေသူကစိတ်ထဲကတိတ်ထန်တော့ဖခင်ကတော်တယ်မှာတပါးတယ်သိနေလို့ ပေးလာရှောင်းပေးရတာမိုးလုံးကလည်းတော်တယ်နော်တော်ထွန်းတော်တရားကျင်တော်လည်းတော်တယ်တီတော့လည်းတော်တယ်နော်ဟင်ဘောင်းသောမြို့ပါလို့မနေဘူးမြို့ကလူတွေကရန်သူတွေဘူးရန်သူတွေကြမနေဘူး ဒီတော့ဟာလီကဘုံကောင်းဘူးယောဟာလီကဘုံမကောင်းဘူးခရကတော့ဘာပဲပြီးတာဟုတ်ကလားဟင်ဟင်ဟင်မျိုးကဟိုမျိုးကရပေါင်းလို့ကောင်းတယ်ဟင်ဟင်ဟိုကပေါင်းလို့တော်တော်နဲ့မှာပဲဘုရားအနေနဲ့ဗျပညာရှောင်း အဲဒီနာသမီးမြင်လောက်တဲ့နေရာကြတော့တုဒ္ဒတာလာဟဲလာဟဲလို့ဒီလိုလှမ်းခေါ်အဲဒီကလေးကတော့ယုံသွားပြီတမန်ဗျာတရားရှိရင်ပညာဖြစ်ဖို့မခေတမန်ပါဗျာတရားဘောတတိတေဝိုက်ဖို့ပဲလို့အပ်တယ်တမန်ပါဗျာတရားရှိရင်ပညာဖို့ဖို့မခေရင်ပါယုံဖို့တိတ်လို့အပ်ပါတမန်ပါဟုတ်နော်တမန်ပါဒီအဲဒီမှာဥချ ပြီးတာနဲ့သူပြောရင်တော့ပါပေါ့ဗျာမိတ်ဆက်စကားပြောကြပါစို့သမဏေအလားပါတမပါဆိုမိတ်ဆက်စကားပေါ့အရှင်ဘုရားချမ်းညာတာပါနေရပါရဲ့လားလို့အနာတိမဘုရားနှုတ်ဆက်တာသမဏေတာလိတာဘုရားကဟိုဘုရားဟိုနာပြီးနှုတ်ဆက်တဲ့စကားလေးသူ့စကားနဲ့သူ့ပြန်ပြီးပြောလို့တာပဲအေးငါငါပစ္စည်းရေလို့ အစွဲလမ်းမရှိသူတိုင်းချမ်းသာပါပါအိမ်ရနေရပါဝါအဲ့ဒါအဲ့ဒါတော့တာမတည်ပါဘူး တနေ့လို့သူကြောင့်မေဥပါဒကဖြစ်နေမှာစပါတယ်ဗျာစပါတယ်ဗျာဟုတ်ဟုတ်ဟုတ်ဟုတ်ပါတယ်ဗျာဒီပြအခုတို့ပြောတာကြားလိုက်ပြီထင်တယ်ကြားလိုက်ပါတယ်ဗျာကြားလိုက်ပါလေဗျာပြီးသွားလို့သမားဗျာကြားလိုက်ပါလေဗျာဒီကြောင့်တပိတော့အလဲကြိုက်ဘာဟောမလဲဆိုတာတပိတော့အရင်တော့သိချင်လို့လာပါပါဗျာ ဟောပြတပည့်တော်လေးကြောင့်ဟောပါဆက်တယ်ပါတမန်ဗျာတမန်ဗျာတော့တခါလေးကြာရင်တော့ရအောင်လုပ်ထူလိုက်ဝိရလာသူကြားရတရားလေးကိုရပါတယ်ဗျာဟုတ်ကလားဒုတိယရရုံနဲ့မဖြစ်ဘူးလေခုနပြောတဲ့ခန္ဓာဖြစ်စဉ်နဲ့ရမောမှာလေအမှားပဲအမှားပဲမာတာအဲ့ဒါငချင်းစီနဲ့ငချင်းကြော်လို့လိုက်တာမှန်ပါဗျာသူကငါကောင်းစားဖို့ငါမိသားစုကောင်းစားဖို့ ဒါငါပစ္စည်းတွေဒါကငါဝေတွေနဲ့အဲ့ဒီစိတ်နဲ့သူကစီဝါရှာနေတော့နေမအိမ်နဲ့ညမအိမ်နဲ့တည်းအဲ့ဒါအရှိုက်ကိုထိုးချဟင်သူဖြစ်နေတာကိုအဲသူဖြစ်တဲ့အတိုင်းကိုဘုရားကဟောတာလေမှန်ပါဗျာသူကဒီသိနဲ့နေတော့သူတက်တက်ချမ်းသာမဟုတ်ဘူးလေမှန်ပါဗျာဟော ပစ္စည်းတော့ရှိခြင်းရှိမယ်စိတ်တော့မချမ်းသာဘူးတမန်ပါပဲဟင်မလားပါအဲ့ဒါပစ္စည်းရှိလို့ဆင်းရဲတယ်တမန်ပါမလားပါဟင်အမှန်ဆုံးပါဗျာဘယ်လိုအမှန်ဆုံးပါဗျာပစ္စည်းရှိလို့ဆင်းရဲတာပစ္စည်းရှိလို့ချမ်းသာတယ်လားဆင်းရဲတာပါဗျာဟုတ်ကလားအဲ့ဒါပစ္စည်းရှိလို့ဆင်းရဲတယ်လားဟင်ပစ္စည်းကတော့ဒါတွေပေါ်လိုက်မှာပေါ့နော်သူတို့စိတ်ကချမ်းသာချင်တာငါငါပစ္စည်းဆိုရဲအစွဲကလောင်းနေတာ ပြည်စည်းကလောင်တာမဟုတ်အစွဲရလောင်ဟုတ်တော့တမန်လာတာတွေသမီးကလောင်တာမဟုတ်ဘူးမလာပါဘူးဒီစွဲကကွန်ရှူမလာပါဘူးမလာပါမီးဘူတွေကမီးကျွင်းမီးချန်တာထလောင်နေမီးမလာပါဘူးပြေလာလာရှူတယ်ရှူမီးမဟုတ်ဘူးမလာပါဘူးမလာပါဘူးမလာပါဘူးဟင်ဒါကငါရှူတာလား မဟုတ်ပါဘူးဗျာမိမိမိကြံကိုမိဘူးကြောင့်တော့မိမိမိကြံကတာလောက်နေတာဗျာမှန်ပါဗျာမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဒီအဲ့ဒီလောကမှာကွာငါငါပြည်စီတို့အစွဲမထားသူတိုင်းချမ်းသာတာအိယာလေရတကွာဒါလေးတစ်ခုံးပဲကျွန်တော်တော့မဖြစ်ဘူးတရားပါတော့ပြညာမခဲ့ရင်မှန်ပါဗျာမှန်ပါဗျာသူကဒီလိုဆို ညာချင်းမနေဘူးလားမိပါရဲ့ဗျာမှန်ပါပါဗျာဝိသကမှာလည်းညာချင်းပြီးတော့ဥပဒကမှန်ပါပါဗျာအဲ့တော့ညာချင်းပြီးတော့ဘုရားလူတော်သူတို့ပြီးတာမှန်ပါပါဗျာပြီးတော့ဘုရားမခိုင်မဲနဲ့သူတို့ကဒါလေးလိုအပ်တယ်သာသနာဒါလေးလိုအပ်တယ်သူတို့ဆောင်တယ်အဲ့ဒါဥပဒကဥပတိကမာတိဗျာဟင်ဥပဒကဥပတိကမာဆိုတာပညာဥပ္ပိတေ နော်မှန်ပါပါတရားဓမ္မဆိုတာတရားဦးစီးတယ်အဲတော့တို့ကြောင့်မေတို့ကဘာတွေလို့ဥပါသိကပါဗျာဥပါမလားဘာလာနာမေကဥပါမဟုတ်ပါဘူးဗျာမဟုတ်ပါဘူးဗျာသူကတော့နာမေခံတင်တာဘာဥပါဒကဖြစ်သလားဟင် စားစားဖို့ပဲခက်တယ်စားဖို့ပဲခက်တယ်ဘောဘယ်ဘောဘောကြီးနေဟဲ့အဲ့တော့ဒီကိစ္စတော့တခါတခါမှလည်းဥပါဒကံပါတိခံပါတော့တမန်ပါမှန်လားမသိပါဘူးဟင်ငါထောင်ကောင်းမှုပြောတာဟုတ်မဟုတ်ပါဘူးဗျာမဟုတ်ပါဘူးဗျာမဟုတ်ပါဘူးဗျာကျေးဇူးတင်ပါဗျာ တက္ကဒကမကြီးဖြစ်ခဲ့ရင်တော့ဟောတာသာသနာပါတာပုဂ္ဂိုလ်ကြီးမှန်ပါဘူးကြောင့်မေရီသာသနာပါရီသာသနာပါရီဘဝကိုပြောပါမှန်ပါပါဘုရားဘယ်သောတာပတိမေသောတာပတိဘူးအဲ့ဒါလေးကြာမှသာသနာ့ကိုမြင်တယ်ဘာပါရှိပါအဲဆေပါရီဘူပါရီကဒါကသာသနာပါလေရှိတာမှန်ပါပါဟင်မှန်ပါအဲတို့ကအဲဥပဒကဥပဒိကမှမဖြစ်သေးရင်တော့ အဲသာသနာပါကဟာရီလို့ပြောမှာဗျာခံနိုင်ပါ့မလားအာသာသနာပါကတော့မကြီးလားဝိမာပြလို့ပဲဘင်းကနေပါဘူးဟင်ဟင်ကနေပါမလားဗျာလို့ဟင်တို့ရောအဲ့လိုဘုံမေးမှာဗျာလာလို့ရှင်တော့ဟင်ဒီဥပဒကမဖြစ်သေးဘူးသာသနာပါကတက္ကမကြီးတွေတက္ကကြီးတွေလိုအဲ့လိုပြောပါလား ဟင်လာပါဗျာခံနေမှာပေါ့ဥပတိကဖြစ်အောင်တပည့်တော်ကစနှုတ်ဆက်ကလေးကအဲ့လိုဖြစ်အောင်လုပ်မှာပေါ့ဗျာလုံးကိုကြတော့လေသူမြင်ပြောတာပါဗျာတို့ကိုယ်တိုင်လေဖြစ်ခဲ့လို့ပြောတာပါတမန်ပါတို့ကတရားဆိုတာတမျိုးထင်တမန်ပါတမျိုးထင်ကိုယ်ခန္ဓာကိုယ်လုံးနေတာလေကိုယ်တရားတွေကြီးတယ် မှန်လားပါဗျာဟင်ကမ္မထံလွတ်တာမရှိရင်သစ္စာလွတ်တာလည်းမရှိဘူးမှန်လားပါဗျာသစ္စာလွတ်တာမရှိခဲ့ရင်လည်းကမ္မထံလွတ်တာပါမှမရှိဘူးဟုတ်တော့မှန်ပါဗျာကမ္မထံဆိုပါဠိကမှာပါလို့အမှုဖြစ်တာပြောတာမှန်ပါကမ္မထံထိုင်တယ်ဆိုတာအမှုစစ်တဲ့နေရာတတိထိုင်ထားတာပြောတာသွားရင်သွားမှုပဲမှုကလည်းဘောနေမှထင်တယ် မှန်ပါဗျာအဲ့ဒီမှာယာသဝမှုနဲ့တရားပါမှုထားတယ်ကွာနော်ဟင်သူများဘောကိုကြိုက်လို့ကြိုက်သိနေစောကားမိမုံသိနေပြမမှုနဲ့အဲ့ဒါယာသဝမှုမှန်ပါဗျာအဲ့ဒါပြန်ခံမှန်ပါဗျာဟုတ်နော်ဒါကဒီလိုမူဝဲနဲ့ကိုလူလိုလိုစဉ်လုပ်နေအဲ့ဒါတော့တရားပါမှုတွေဆံသိတယ်ဟောရတာငါဆံဟောပြီးမှန်ပါဗျာဟင် ဟုတ်နော်ဒါဒါမှငါဝေထားတဲ့နောက်ဆောင်ဒိဋ္ဌိကြီးနဲ့ဝင်နေပြီဟုတ်ပြအဲ့တော့တို့ကလည်းငါဆောင်ပြောတာပေါ့လေသမားဟောဓာတုဆောင်ပြောမှာပဲသူစိုက်ထားမှာပဲသူစိုက်ထားတော့မဟုတ်ဘူးဒီအဲ့ဒီလေသမားစီကနေတစ်ဆင့်ဝယ်ပြီးကြောင်းတဲ့ဆောင်တယ်ဟောသူဆောင်ပြောတာမှန်ပါပါဟင်ဟင်အေးအေးရောတော့ကိုယ်ကလည်းဓာတုဆောင်ပြောမှာပဲဘယ်သူမှမလို့ ဒါညင်းနေကြပြီညင်းပေါ်မှုတရားမမှုဆံလေးတစ်ခုဟုတ်နော်မမညင်းမနေတာတရားမလည်းသူ့ဆံလေးပြောတာသူ့မိဘကသူ့ကောင်းဘဝပေါက်ထားတာမိဘကပေါက်ထားတယ်ဟုတ်ကဲ့လားဗျာသူ့ကောင်းဘဝပေါက်ထားတယ်မဟုတ်သေးတာညင်းပေါ်ဘယ်တော့ငါဆံဟုတ်မဟုတ်သိကြည့်သိကြည့်လားခံခံလို့သိကြည့်လိုက်ပါဘုရားဘုရားနေတာပဲ အဲ့ဒါတတိနဲ့ငါဆောင်ဖို့စိတ်ကြည့်တာဟုတ်နော်ဟင်အဲ့ငါဘာဟုတ်လို့ရှိရင်အဲဆောင်ဦးတဲ့ကအဲငါချက်ဦးတဲ့အဲနင်းသင်္ကေသင်္ကေမင်းဘီရူရမင်းဘီရူလာမလားလာပါဘူးဟင်အဲလာရဲပဲထားပါဦးဒါလေးငါရင်မစီးပဲနဲ့ကိုနင်းဟာနင်းဆေးပြီးငါဖို့ဝင်လာခဲ့လာခဲ့ မိမ့်ပေးရင်ဘုရားပုဂ္ဂလာတရားနေကျဲကျဲအကုန်လုံးပေါ်ဗျာကိုပြည့်စည်ဆိုကိုခိုင်းတယ်လို့ရမှန်ပါအဲ့ဒါဟုတ်ပြီပဲမှန်ပါဟင်ဟင်ရန်ရည်အဲ့ဒါငါငါတမိတာကအဲ့ဒါငါဟင်ဒါငါစားတယ်အကုန်ငါရင်းနဲ့ဒီဘွားကြတာ ဟုတ်နော်တို့ဟိုပြောဒီလိုပြောမယ်ခန္ဓာတွင်းမှာဘုံမျိုးပေါင်းရှိဖေးရှိတာလေအဲ့ဒါကတို့မိသားနေရတာလေဟင်ဟိုငါဘုံဘုံတဘုံငါဘူးတွေ့တော်ကျွေးရတာလေဟင်ဟင်ငါဘုံဘုံတဘုံငါဘူးလေပြီးတော့ဒီစားတာလည်းအစာကိုပြန်ချက်ထုတ်ရတာတဘုံလေပြီးတော့ကျင်ကြီးဟိုအစီကိုညှိထုတ်လိုက်ပြီးဟိုအကာဖြစ်တဲ့ဟာကတစ်ဖက်ကကျင်ကြီးပါတစ်ဖက်ကအရေးလေကျင်ကြီး တစ်ခုကျင်ငယ်တစ်ခုဟုတ်နော်နေပုံပုံတို့ကအဲ့ဒီဩဇာတတိတွေတပုံမရဘူးကတို့မီပြီးစားနေတာအဲ့တော့ငါစားတယ်ပြောဟိုပပဘူးလားမှန်ပါတယ်ဗျာဟေးတို့ကြီးလည်းပါဟုတ်ပဲတက်တာမှုတွေပဲမှန်ပါဗျာအဲ့တော့ဟိုကိုလုံးတဲ့ဟာကိုငါငါဒီကိုဟုတ်မဟုတ်ငါဟုတ်ဒါစုခိုင်းတာ အဲ့တော့လုပ်ချင်တာလုပ်ချင်မှတ်သားပါစစ်ပါမှန်ပါဗျာအဲ့ဒီတတိတိတရားသူစပဲလေဟုတ်နော်မှန်ပါဗျာပညာတိကလင်ပြီးတို့ပြောထားတာဒီတတိကမင်းပြောတဲ့အတိုင်းဟုတ်မဟုတ်လိုက်စစ်ပါပဲဟုတ်နော်အဲ့တော့တို့ဒီနေ့မျက်စိနှလုံးဖွင့်နေတာမိတ်ချင်ပြီးကိုလုံးတာကိုအမှုကိုသိကြည့်ပါသိကြည့်ပြီးပါလိမ့်မယ်သူ့နေရာတည်တဲ့ကို တတိပိုက်ကြသွားရင်သူ့နေရာတည်ရင်ကြောင့်သူ့ဟာသူပြီးတာဒီမှာတို့မရှာရဘူးရှာလီဝေးလေဟုတ်တော့ဟင်ရှိတဲ့နေရာနဲ့ကိုယ်အတိနဲ့မတည့်ကြလို့မသိတာမှန်ပါပါဗျာမှန်ပါပါဗျာမှန်ပါငွေကလေးကမီးဒီဖီဒီကူကမဟုတ်တာမျက်လုံးလေးနှလုံးရှိတာသူများပဲလက်လက်တတ်တာ मेरी मेरी गुआ नाताली तो पागु की बूट लूम टम है लगी की बूट लूम टम है तो फ्लॉप होम दो वो नो အခုတော့နှစ်ဖက်လုံးသူများပဲကြည့်လေတာတော့ဒီကြည့်ပြရချင်းသူများစိတ်ကသူများစီအချမ်းသာလည်းသူများစီအာနှစ်ဖက်တော့မကောင်းနှစ်ဖက်တော့ဒုပဲလေထားတာတခုမှရှိဘူးဟေးအဲ့တော့ဒုပဲကိုဘုပဲကိုဘာတတ်ဒုပဲကိုတတိနေစီဟုတ်နော်အဲ့ဒီကကြမ်း 嗯，俺家来哒好唔好？俺家来哒好唔好？别人家来哒好唔好？别人家都唔家嘛，都嘛都唔家罗啦！别人家住外面不要紧咯，住别屋啊别家都冇，酷天啊白晒，臭脾气开大。嗯，冇错，冇错。天啊白晒，臭脾气开大啊！嗯，这条毛条下就来下啦，明白？ မဟုတ်ဖေးဖေးဟုတ်ကလားဗျာမှန်ပါခဲရင်မလားဗျာမခဲပါဘူးဗျာကိုအိတရားပိုက်သာထုတ်ကြတာခဲရင်ဥမလားမခဲပါဘူးဗျာအဲဘာခဲရင်ဒီကိုဒါဥပါဒကဘာလို့မဖြစ်တာလဲဟင်အရှာမနေတာခဲဟင်ပါလာပြင်းလာလေးတစ်ခုပဲဟုတ်ပါဘူးဟင်ဟင်ဟောဝေဘူးဆရာတော်ဘုရားကြီးကလည်းထောက်တော့ပြဆိုတာဒုတိယဓမ္မတွေဘာမှလို့ပြဝရိယလေးတစ်ခုဆိုတာ ဟင်ဟင်ဝရိယလေးတစ်ခုလိုလားဆိုဘယ်လိုလဲဆရာတော်ဘုရားကြီးတော်ကြားကောင်းအောင်ပြောပါလားတို့ကတော့တိတ်တယ်ပြောမှာတော့ပြင်တာလေးတစ်ခုပဲဘုရားတော်ရရတော့ဟိုသူကတော့ရှောင်းလို့ပြောတော့တို့တကာတော့ဘာမှမလို့ဘူးရဝရိယလေးတစ်ခုလိုတာဝရိယလေးတစ်ခုလိုတာတို့ကတော့မဟုတ်ဘူးတို့လူတွေကပြင်တာလေးတစ်ခုပြန်အဲ့ဒီပြင်တာလေးဖယ်လိုက်ရင်ပြီးသွားတာတို့ချင်တာလို့နော် ပြီးတော့ဘယ်အရာမျိုးကိုကြည့်လို့မရပါဘူးငါတိဘောဘယ်လိုခေါ်တာမကြည့်ဘူးဟင်ဟင်အရသမမေးကြည့်ပါစေချင်းတော့ခေါ်တော့မရှိဘူးမှန်ပါပါအရတော့ဖို့ရကိုတော်တော်ကြည့်ယူပါရှာဟုတ်တော့မှန်ပါပါဗျာဒီကြည့်ပါများတော့ရင်းရင်းရင်းရင်းကောင်းပေါ်တာဟုတ်တော့မှန်ပါပါဆိုတာဖြစ်ဖြစ်ကောင်းတာဖြစ်ဖြစ်ကြည့်ယူမှရတယ်မကျင်ဘဲနဲ့မရဘူးအဲ့တော့ဥပါဒကဖြစ်ခြင်းပေါ့ ရှင်းရရှင်းပါပါဗျာဟင်းပြေတော့ကြည့်ပါတော့ဗျာဟုတ်ဗျာစပါပြီဗျာစပါပါပြီဟိုဟာလာကလည်းကဖွင့်လာတဲ့ပြောတာဒီဘာချမအောင်နော်ဟင်ဟင်ဟင်သူသူဝင်တရားစာပြီးစပါပြီကလည်းကဖွင့်လာတဲ့ပြောဟုတ်တာသူနေမှာပါဗျာဟင်ဟုတ်ပါဲ့တော့တို့ဒီလိုပြောတာတစ်ခါနဲ့ဥပဒခါလေးဒါပြည်ပြီးကြတာပါ။မှန်ပါဗျာ။ဒါကဥပ္ပိတာ ဟိုကပညာဟုတ်ပြီးတော့တရားလေးနဲ့ဒီတိုင်းသွားလေးလူနဲ့နတ်လူနဲ့နတ်နတ်တဲ့လူအားနဲ့ပါဠိပါချာနဲ့ပြီးပညာနဲ့ပွားရင်လူလည်းဖြစ်နေတယ်နတ်လည်းဖြစ်နေတယ်ဓမ္မလည်းဖြစ်နေတယ်အရိယာလည်းဖြစ်နေတယ်ဟင်ဟင်ဘယ်တော့မှမတွေ့တဲ့နိဗ္ဗာန်ကိုတွေ့တယ်အဲတော့တို့ကတော့နှစ်ခုနှစ်ပုံပြီးတာကြိုက်ထားရင်ဒီသီလယူပြီးမှ မှန်ပါဗျာ။ဘာလို့အကြောင်းပြုရှိပါလိမ့်မယ်။ရှိပါပါဗျာ။ဒီအမားရဲ့ဟောကလာရှိပါတယ်။ဘာဝိတိပေါ်လို့ဗျာ။ဆရာတော်ဘုရားကြီးဒီလာကိုသမာဓိကိုပညာကိုလို့ကိုအာရုံပြုပြီးဉာဏ်ပြပြသရောကြပါလို့ခင်ဗျာ။ဩ င်ညာဖြစ်ကြပါစေဆရာတော်မျိုးတော်ပါစေအာမန္တိအာမန္တိပရမိနာဟတိကရိနာဟခေနောခေနာသမဏကတံပောပထောတိနာပောပတိယံမာတိယာမိမာတိယာမိအရှင်ဘုရားအရှင်ဘုရားတာတဖြစ်တော်သည်ဆရာတော်သည်တရဏခောတရဏခော ပါသောဒီတရားတော်မြတ်ကိုအာယုအာယုအောက်ကူပါဤသောဒီပါဤရှင်ဘုရားရှင်ဘုရားသာသနာလုံးယူနော်ဒီမှာဘုရားကြာတော့တခုသွားကျိုးလုံးမေးစစ်ပုံကျိုးပါဘုရားနော်တို့ဆိုနေကြတဲ့ဆိုဘာသာဒီဘာသာဝင်တယ်အဲ့ဒါကတခုကျိုးရင်ခုနကကျ ဟိုလုံးနေတာနဲ့ဟိုခွဲယူတာမတူဘူး။တူတာကတော့ညအောင်လို့လုံးပေးလိုက်။တမန်ဟုတ်နော်။တမန်တစ်ခုကျိုးရင်အကုန်ကျိုးပါ။တမန်အဲဒီတည်းလေ ကသာဥပုပ်ရေးကြီးဆုံးတော့တမန်ပါပါဟဲ့ချီဦးလေဥပုပ်ခတ်တဲ့ဒီဝချေကသာဥပုပ်ခတ်တဲ့ကနေတော့ဘာမှမလုပ်ဘူးကသာဥပုပ်နဲ့မမလို့ဆောင်ကျိုးသားဆောင်ဘုရားဘုရားဘုရားအောင်နာမလေးတဲ့အားထုတ်နေတယ်ဘုရားဘုရားဟင် ဆိုတာကလိကနေတော့ဘုရားကဘောဓတော်ဘုရားပါဗျာဟင်ဘုရားကပစာဥပုပ်ဘူးတင်ပါတင်ပါတွေတော့နိုင်နာများပါတယ်ခါရတော့တော်တဲ့ဟိုလူရောက်ခဲပါတယ်ဟင်အဲတခါတော့တော်တော်ခဲရမှာဗျာအဲ့တော့သူဟိုပိမတီဒုံနေတို့သူလူတော့လည်းပဲပေါ်ရတင်ပါတို့တို့ဒီတိုင်းလူတိုင်းလည်းတို့လက်ခံတယ်တို့ ဒီလူပိုင်းမလုံးလဲဒုစီလာကရတာမှန်ပါတို့တော့ခေါင်းလာလို့ဆိုတာတော့ကတော့မှတော့မှာဝစီတော့ကလူချာပါနော်မှန်ပါဗျာနော်ပြီးတော့သူတော့လေသူပြောနေကြဗျာသံဃာသူနော်တို့မသူမှန်ပါပါဗျာမှန်ပါပါဗျာငါကမြင်ဘူးလို့လားတို့ကြောင့်ပဲလားဘုန်းကြီးဘုလောင်နေပြီးပါဟင် အာနာမြဘူတာကကိုကြီးဘုလို့ဘူတာကဟင်ဆိုဖို့တာနာဘရာချင်းဒီတဲ့အတိညာဘူးတော့ဒီမှာတော့ကောင်းကောင်းကြည့်ရတာညာဘုသူပရိပါဒချောင်းချောင်းကြည့်ရတာညာဒါကပရိပါဒကလုံးသွင်းမှန်းကြည့်ရတာညာတာမိစီပရိပါဒလူနဲ့သာမန်ကျုံတို့ကျင့်သိကျင့်လိုက်တာကျင့်နေတာညာ ကိုကပူစီရံပူပူစီရံအဲ့ဒီလိုမျိုးပဲတန်ခါမှန်ပါဗျာယုတ်ကတော့လက်ရှိမျက်စိနဲ့မြင်နေတယ်ညာကြတော့အဲ့ဒီညာပါလာကိုအာယုံပြုလိုက်ရင်ပင်ကတထေနဲ့တန်ခါတန်ခါခေတံနဲ့ဒီလိုရံတရားနဲ့ဒီလိုရံ ပီဒနာကညာကိုအာယုပြုတာရင်ရှိရှိနဲ့ကျင့်နေတဲ့ညာသံဃာကိုအကုန်ပါဟောတာမှန်ပါဗျာဝိတုကတော့တခုမှန်ပါဗျာဒီစီလိုမဲ့ဆိုစီလိုတခုမှန်ပါနော်နော်မှန်ပါဝိတုကတော့တခုပဲစေတနာကအနန္တပဲဒီမှန်ပါဘယ်လောက်မှန်ပါလက်ရှိရှိနေတဲ့သံဃာတွေဟာဒီအချိန်တိုင်းကျင့်နေကြတာပဲစိတ်ဓာတ်ရဲ့မရှိတဲ့အမျိုးသားအမျိုးသမီးအသံဃာတွေမှန်ပါ ဟင်ပฏิပတ်တိဆိုဟိုဟိဒီဘောဝဟောတုဘလောဝဟောတုလေကုတိပေကံကေပတိဘောပฏิပတ်ခြင်းခြင်းနေရင်နာဖြစ်ဖြစ်ဘူးဖြစ်ဖြစ်အဲ့ဒါဟောလို့သာသာဆုံးတာလေဟုတ်ပါဘူးဟင်ပြီးတော့ဘာတော့ဒိဋ္ဌိပိလာသာမဏိလာမဟာတော့ဂတိတော့ပန်ကောတန်ဒီဘလို့မြင်လို့ခရီးကျင့်လို့ကျင့်နေတာပေါ့သူထားတာပန်ကောဒုမဟုတ်ဘူးမှန်ပါပါဟုတ်နော်ဒီတို့ဒီ ဒီလာရှင်လေးတို့တို့ဘုံကြီးတို့ဒါကအရာရှိရှိတဲ့ယုံမှန်ပြီးအောင်အလားထူတာအာဒီယုံမှအရာရှိနေတဲ့ယုံမှန်ပြီးတော့အလားထူပြဟုတ်ကလားဟင်ဟင်ဟင်အလားနေတော့တောင်းလာရွေးထင်နေနဲ့ဒါကလည်းရုံးလာထိုးပြီးမဲ့ရုံးဆောင်တွေကလည်းရှိအောင်ပါဟုတ်လားဟင် အဲရုံဆောင်ဝါရရရှိမရှိဘဲနဲ့ရုံဆောင်လူနေတာလေရှိတင်ချိုးပါဗျာအေးအေးအေးအဲ့တော့ဒီအိုးကိုပြောတာမဟုတ်ဘူးမှန်ပါဘုရားမြင်တယ်လို့မြင်လို့ဘုရားကျင့်တယ်လို့ကျင့်နေလားပေါင်းစုထားတာတန်ခါပါရဒေါက်စီတော့ကံပေါ်ဘူးဟင်ဒိဋ္ဌိကဘုရားမြင်တယ်လို့မြင်တာဒီလားဆိုဘုရားကျင့်တယ်လို့ကျင့်တာအဲ့ဒါဒီပေါင်းစုထားတာတန်ခါအဲ့တော့နတ်ဒီဘောပါမယ် လူတွေလည်းပါမြို့သားမြို့သမီးကိုဒီညာကိုအာရုံပြုလိုက်အကုန်ပါတယ်အဲ့တော့ခုရှိတဲ့ဟာတဲ့ဘုရားကနေသူနဲ့အတူတူကျင့်တဲ့ပါဠိဗုဒ္ဓရှင်မမောကလန်တို့လည်းဒီညာဒီတိုင်းဒီညီဒီကျင့်တယ်မှန်ပါပါအဲ့တော့2500ကျော်မှာပွင့်ပွင့်ပွင့်ပွင့်သွားတဲ့သံဃာဒီပေါ့ခုဒီကနေလာပြီးလို့ရတယ်ရှားပါပါဘုရား ပွင့်အောင်ပွင့်အောင်မဲ့ဟာတွေကိုဒီနဲ့တင်းမလားဒီပါပါဗျာဒီချင်းမျိုးဒီဒီမျိုးနဲ့ပေါ်တာမှန်ပါပါမှန်ပါပါမှန်ပါပါဟင်အဲ့တော့ဒီရဏအနန္တမဖြစ်နိုင်ဘူးဖြစ်နိုင်ပါဗျာဒီရဏအနန္တဖြစ်ရင်ဒုတိယဟုတ်အနန္တပါပါဗျာပုဂ္ဂိုလ်ကျွေးရင်ဒီဒီတခုဒီရဏတခုအကျိုးပေးတခုပဲဆိုတယ်ပုဂ္ဂိုလ်ဆွဲတဲ့ပုဂ္ဂိုလ်ဟာအထင်ကြီးကြီးကြီး ပေးခြင်းပေးမယ်အဖြစ်မကင်းဘူးအမှန်ပါဘုရားအမှန်ပွဲတော့ဘယ်သူရဲ့မှန်တယ်ပဲမှန်ပါတယ်ဗျာဘယ်ဟာဘူးလူချင်းတယ်တန်ခါတော်တော်တို့မပေါ့နော်ဟင်အနာလူကတို့ပေါ့နော်ဟင်ဟုတ်ကလားဗျာတပည့်လုံးတော်ဘူးတို့တော့ပြတို့ပေါ့ဘူးဟင်မောင်ကြီးနော်အမှန်ပါ မှန်ပါပါအဲ့ဒါတန်ခါပဲတို့ကအဲ့ဒီညာအဲဒီနေတဲ့တို့ဘာလို့ကြောင်းနဲ့ပြောရမလို့နော်ဒီယုံနာနှစ်ပါးကအဲ့ဒီညာတိတ်နေတဲ့ယုံနာနှစ်ပါးပါဟုတ်နော်ယုံနာနှစ်ပါးဟုတ်ဗျာအဲပမာရမွေးတဲ့အဲသူကဗမာညီဗမာတန်ကြောမှာပေါ့ပုံမှာပေါ့ဒီမှာလားဗျာတန်တာကတော့ကြည့်နေတဲ့အချိန်ဗမာညီဝင်နေလေဒီမှာလားတန်တာပဲ မင်းကြည့်ရတဲ့ချင်းစမ်းညမဘုံဘလားဘုံမှာပါစမ်းညမဘုံဘုံမှာညမဘုံကိညမဘုံပါညမဘုံရာတန်ကာကိနာမလာပါမင်းလားအဲ့ဒါအဲ့ဒါအာယုပြုလို့မှာနော်မှန်ပါပါကဲလိုက်ပါဠိပါဠိပါသံသာရဘုဒ္ဓဘုဒ္ဓဒုက္ခတောဒုက္ခတောသနာထာဘုဒ္ဓရာယပိပန္နပိပန္နတိစိကရိယာယတိစိကရိယာယဣမာ မာနိသံတပသာတပဝိတုနိဝိတုနိသံကပသံကပဒီမဒီမသံကပသံကပဒီမဒီမသံကပ နာခါယမျက်မြင်ကိုတွေ့မျက်မြင်ကိုတွေ့ကိုယ်တိုင်တွေ့နော်ကိုယ်တိုင်တွေ့ရကိုယ်တိုင်တာကိုယ်တိုင်တာဤသူယူဤသူယူဤမာနိဤမာနိတာတာပါတာတာပါအထုန်ီဝိသုတိသင်္ကာသင်္ကာဤဤပနာပနာသာရှိတော်သာရှိတော်ဤဝေဝုတုဤဝေဝုတုသုစုတော် တိထတိလမာရိပညာတောပိခာဟုယောနိသာဆောင်ကိသောတိနိုင်ရပါစေ။ဘုရားဝေယဝါဒိရှင်ဗျာ။